အခန်းကြီး22အငယ်1မှ9ဒါဝိဒ်သည်ထိုရမှပြေး၍အဒုလန်ဥမင်သို့ဘေးလွတ်လျက်ရောက်လေ၏သူအကိုများအဆွေမျိုးများ အပေါင်းတို့သည်ကြားလျင် သူထံသို့ သွားကြ၏အမှုရောက်သောသူကျွေးတင်သောသူစိတ်ညစ်သောသူ အပေါင်းတို့သည်သူထံမှစုဝေးကြ၍လူ400ခန့်ရှိသဖြင့်ဒါဝိဒ်သည် သူတို့ကိုအုပ်ရ၏ထိုအရမှမောဘပြည်မိဇပါမြို့သို့တွား၍မောဘရှင်မြင်အားဖျားသခင်သည် ကျွန်တော်၌အဘယ်သို့ ပြုတော်မူမည်ကို ကျွန်တော်မသိဘဲနေစဉ်တွင် ကျွန်တော်မိဘသည်ထွက်လာ၍ကိုရော့ထံ၌နေရသောအခွင့်ကို ပေးတော်မူပါဟုလျှောက်သည်ဖြင့်မောဘရှင်မြင်ထံသို့တွင်၍ဒါဝိဒ်သည် ခိုင်ခန့်သောဥမင်၌နေသည်ကာလပတ်လုံးမိဘတို့သည် မောဘရှင်မြင်ထံမှနေကြ၏တဖန်ပရောဖက်ဂကခိုင်ခန့်သောဥမင်၌မနေနှင့်ထွက်၍ယူဒပြည်သို့သွားလို့ဟုဒါဝိဒ်အားဆိုသည့်အတိုင်းဒါဝိဒ်သွား၍ဟာရက်တော်၌နေ၏အငယ်6မှ15ထိုအခါရှောလူသည်ဂိဘာမြို့၌ကုန်းပေါ်တွင်တစ်ပင်အောက်မှလှံကိုကင်လျက်ကျွန်အပေါင်းတို့သည်ခြံရံလျက်နေစဉ်တွင်ဒါဝိဒ်နှင့်သူ၏လူတို့သည် ပေါ်ကြောင်းကိုရှောလူကြား၍အိုဗိယမင်အမျိုးသားတို့ယေရှဲဤသားသည်လယ်များစပြည့်ဥယျာဉ်များကိုတင်တို့ရှိသည်များ၌ဝေပေးနိုင်သလိုတင်တို့ရှိသည်များကိုလူတထောင်အုပ်တရားအုပ်အရာ၌ခံထားနိုင်သလိုထိုတို့ပြုနိုင်သောကြောင့်တင်တို့အပေါင်းသည်ငါတစ်ဖက်၌တင်းဖွဲ့ချသလိုငါသားသည်ယေရှဲဤသားနှင့် မိတ္တဟာယဖွဲ့ကြောင်းကိုတယောက်မျှမပြောငါအတွေ့တယောက်မျှဝမ်းမနေ ငါကျွန်သည်ယနေ့ပြုသည့်အတိုင်းငါကိုချောင်းမြောင်းစေခြင်းငှာငါသားနှိုးစော်ကြောင်းကိုတယောက်မျှမပြောဘဲနေကြသည်တကားဟုအချံရံတို့အားဆိုလေတော့ရှောလူဤကျွန်ုပ်အေဒုံအမျိုးသားဒေါဂကယေရှဲဤသားသည်အဟိတုတ်ဤသားအဟိမလက်ရှိရာနောဘမြို့သို့ရောက်ကြောင်းကို ကျွန်တော်မြင်ပါ၏အဟိမလက်သည်ယေရှဲဤသားဖို့သာရဖျားထံတော်၌မေးမြန်း၍စားစည်းကို၎င်း ဖိလိတိလူဂေါလိယ၏ဓားကို၎င်းပေးပါ၏ဟုကြားလျှောက်လျင်ရှင်မြင်းသည် အဟိတု၏သားယေပရောဟိတ်အဟိမလက်နှင့်သူ၏အဆွေအမျိုးဒီဟုသော နောဘမြို့၌နေသောယေပရောဟိတ်အပေါင်းတို့ကို ခေါ်၍သူတို့သည်အထံတော်သို့ရောက်လာကြ၏ရှောလူကလည်းအဟိတု၏သားနားထောင်လို့ဟုဆိုလျင် အဟိမလက်ကအကျွန်ုပ်ရှိပါသည်သခင်ဟုလျှောက်၏ရှောလူကလည်းတင်နှင့်ယေရှဲ၏သားသည် အဘယ်ကြောင့်ငါတစ်ဖက်၌တင်းဖွဲ့ကြသနည်းသူသည်ယနေ့ပြုသည့်အတိုင်းငါကိုပုန်ကန်စေခြင်းဟာတင်းသည်မုံနှင့်ဓာကိုပေး၍သူ့အဖို့ဖျားသခင်ထံတော်၌မေးမြန်းပြီးတကားဟုဆိုတော်အဟိမလက်က ကိုရောဤကျွန်တို့တွင်ဒါဝိဒ်ကဲ့သို့အဘယ်သူသည်တစ္ဆာရှိသနည်းတမက်တော်ဖြစ်ပါ၏စေခိုင်းတော်မူသောသူနန်းတော်၌အတရေရှိသောသူဖြစ်ပါ၏ထိုကာလ၌အကျွန်ုပ်သည်ဒါဝိဒ်အဖို့ ဘုရားသခင်ထံတော်၌မေးမြန်းစပြုသလိုထိုအမှု ဝေးပါစေသော ရှင်မြင်းသည်ကိုရော့ကျွန်နှင့် ကျွန်တော်ဤအဆွေအမျိုးတစုံတယောက်၌မြအပြစ်တင်တော်မူပါနှင့်ကိုရော့ကျွန်သည်ဤအမှုကိုအကြီးငယ်အားဖြင့်မျှမတိပါဟု ရှင်မြင်းအားလျှောက်လေ၏အငယ်16မှ23ရှင်မြင်းကအဟိမလက်တင်နှင့်တင်ဤအဆွေအမျိုးအပေါင်းတို့သည် ဧကံအမှန်အသေးခံရမည်ဟုဆိုလျက်ဒါဝရဘုရား၏ယေပရောဟိတ်တို့သည်ဒါဝိဘက်မှနေ၍သူပြေးချောင်းကိုတည်တော်လဲငါအားမချမ်းမပြောသောကြောင့်သူတို့ကိုလှည့်၍တတ်ကြဟုခြံရံလျက်ရှိသောခြေသေးတို့အားအမိန်တော်ရှိတော်လဲရှင်မြင်ဤကျွန်တို့သည်သာရဘုရား၏ယေပရောဟိတ်တို့ကိုမလုတ်ကြံဘဲနေကြ၏တပန်းရှင်မြင်ကတင်းဒီလှဲ့၍ယေပရောဟိတ်တို့ကိုလုတ်ကြံတော့ဟု ဒေါဂအားမိန်တော်မူသည့်အတိုင်းဧဒုံမျိုးသားဒေါဂသည်လှည့်၍ပိတ်တင်တိုင်းကိုဝတ်သောယေပရောဟိတ်85ပါးတို့ကိုလှုပ်ကြံသဖြင့်ထိုနေ့၌တတ်လေ၏ယေပရောဟိတ်ပိုင်သော နောဘမြို့ကိုလည်းတိုက်၍ယောက်ျားမိန်းမသူငယ်နှုတ်ဆိုမှဆ၍နွားမြဲတိုးတို့ကိုဓာနှင့်လှုပ်ကြံလေ၏အဟိတုဤသားဖြစ်သော အဟိမလက်ဤသားတို့တွင် အဗျာသာအမည်ရှိသော သူတယောက်သည်လွတ်၍ဒါဝိရှိရာသို့ ပြေးလေ၏ဒါဝရဖျား၏ယေဘရဟိတ်တို့ကိုရှောလူတတ်ကြောင်းကိုအဗျာသာသည်ဒါဝိအားကြားပြောသောအခါဒါဝိကအေဒုံအမျိုးသားဒေါကသည်ရှောလူအားပြောမည်ဟု သူကိုတွေ့သော နေ့၌ငါရိပ်မိ၏ငါသည်တင်အဆွေအမျိုးအပေါင်းတို့ကိုတေစေခြင်းငှာပြုမိပါပြီတကားငါနှင့်အတူနေပါလော့မစိုးရိမ်နှင့် ငါအသက်ကိုရှာသောသူသည်တင့်အသက်ကိုရှာ၏ငါနှင့်အတူနေလျင်ဘေးလွတ်ပါလိမ့်မည်ဟုအဗျာသာအားပြောဆို၏